တဲ့သာသနာတော်မှာမုတ်ချပြုလို့ရမယ့်ကောင်းမှုကုသိုလ်အကျဉ်းချုပ်အပြင်၃မျိုးရှိတဲ့ဒါနာသီလဘာဝနာဒါနစွန့်နိုင်သမျှစွန့်ကြဲပေးကမ်းလှူဒါန်းခြင်းသီလကိုယ်နဲ့နှုတ်ပြည့်ကင်းအောင်ဆောင်စည်းထိန်းသိမ်းခြင်း ဘာဝနာမိမိတဏ္ဍာ၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေ့ကျင့်ပွားများအထုတ်ခြင်းအကျယ်အားဖြင့်တော့ပုညကိရိယာဝတ္ထု10ပါးတဲ့မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်10ပါးတဲ့ပုံညကောင်းမှုကိရိယာပြုလို့ရမည်ဝတ္ထုကောင်းကျိုးတို့ဤတရား ကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်10ပါးတဲ့ပုံညာကိရိယာဝတ္ထု10ပါးခေါ်တယ်ဒါနသီလဘာဝနာပါစာယနာဝေယဝိစ္စပတ္တိဒါနပတ္တနုမောရဏဓမ္မတဝနာဓမ္မဒေသနာဒိဋ္ဌိစုကမ္မဒါန စွန့်ကြဲပေကံလှူဒန်းခြင်းသီလကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိန်သိမ်းခြင်းဘာဝနာမိမိတဏ္ဍာ၌ဖြူစင်သောစိတ်များဖြစ်ပွားအောင် လေ့ကျင့်ပွားများအားထုတ်ခြင်းအပစာယနာယူသေးတိုက်သူကိုယူသေးခြင်း ပဋိဒါနမိမိပြုသောကုသိုလ်သူတစ်ပါးအားအမျှပေးဝေခြင်းပတ္တာနုမောရဏသူတစ်ပါးပြုသောကုသိုလ်ကိုဝမ်းမြောက်နှုမောတာဓုခေါ်ခြင်းမိမိပြုသောကုသိုလ်ကိုသူတစ်ပါးအားအမျှပေးဝေခြင်း ပတ္တာနုမောဒနာသူတစ်ပါးပြုသောကုသိုလ်ကို ဝမ်းမြောက်နှုမောတာဓုခေါ်ခြင်းဓမ္မတဝနာသူတော်ကောင်းတရားနာကြားခြင်းဓမ္မဒေသနာသူတော်ကောင်းတရားဟောကြားခြင်းဒိဋ္ဌိစုကမ္မအယူဝါဒဖြောင့်မှအောင်ပြုခြင်း ဘယ်နှခုတော့ဟမ်ကိုဘူးမလားอืมအဲ့တော့ဝေယဝိစကြံတယ်ဝေယဝိစကုသဝေယဝိစဆောင်ရွက်ခြင်းပေါ့အပစာယနာပြီးတော့ဝေယဝိစပါစာယနာယူသေးတဲ့သူကိုယူသေးခြင်း ဝေယဝိသကုသိုလ်ဝေယဝိသဆောင်ရခြင်းပဋိဒါနသူတို့ဘာပြုသောကုသိုလ်ကိုအမိမိပြုသောကုသိုလ်ကိုသူတို့ဘာအားအမျှပေးဝေခြင်းပတ္တနုမောဒနာသူတို့ဘာကုပြုသောကုသိုလ်ကိုဝမ်းမြောက်နှုမောတာရုခေါ်ခြင်း ဓမ္မသဝနာသူတော်ကောင်းတရားနာကြားခြင်းဓမ္မဒေသနာသူတော်ကောင်းတရားဟောကြားခြင်းဒိဋ္ဌိစုကာမအယူဝါဒဖြောင်းအောင်မှောင်ပြုခြင်းစီးရလားဘယ်နှခုတော့မှတ်မိပြီမဟုတ်လားစာအုပ်ထဲလေဟုတ်တယ်မဟုတ်လားစာအုပ်ထဲမှတ်မိသွားပြီ ဂိုင်းလိုက်စို့ကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်များပုံညကရိယာဝတ္ထု7ပါးဆိုသည်မှာ ကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်များပုံညကရိယာဝတ္ထု7ပါးဆိုသည်မှာပုံညကရိယာဝတ္ထု7ပါးဆိုသည်မှာဆို နစွန့်ကြဲပေကံလှူဒန်းခြင်းသီဒါနစွန့်ကြဲပေကံလှူဒန်းခြင်းသုဒါန သီလကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်ခြင်းသီလကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်ခြင်း မိမိတဏ္ဍာ၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေ့ကျင့်ပွားများအထုတ်ခြင်းဘာဝနာမိမိတဏ္ဍာ၌ဖြူစင်သောစိတ်များဖြစ်ပွားအောင် လေးကျင့်ပွားများအထုတ်ခြင်းလေးကျင့်ပွားများအထုတ်ခြင်းသို့ စာယနာယူသေးတိုက်သူကိုယူသေးခြင်းအပစာယနာယူသေးတိုက်သူကိုယူသေးခြင်း ယဝိစ္စကုသိုလ်ဝေယဝိစ္စဆောင်ရွက်ခြင်းဆိုပဋိဒါနာ မိမိပြုသောကုသိုလ်ကိုသူတစ်ပါးအားအမျှပေးဝေခြင်းပတ္တိဒါနမိမိပြုသောကုသိုလ်ကိုသူတစ်ပါးအားအမျှပေးဝေခြင်း ဏသူတစ်ပါးပြုသောကုသိုလ်ကိုဝမ်းမြောက်နှုမောတာဓုခေါ်ခြင်းပတ္တာနုမောဒနာသူတစ်ပါးပြုသောကုသိုလ်ကိုဝမ်းမြောက်နှုမောတာဓုခေါ်ခြင်း ဒိဋ္ဌိစုကာမအယူဝါဒဖြောင့်မှန်အောင်ပြုခြင်းဒိဋ္ဌိစုကာမအယူဝါဒဖြောင့်မှန်အောင်ပြုခြင်း So. စေလားဓမ္မသဝနာဓမ္မဒေသနာကျမ်းဟုတ်လားနော်ဓမ္မသဝနာသူတော်ကောင်းတရားနာကြားခြင်းဓမ္မသဝနာသူတော်ကောင်းတရားနာကြားခြင်းသူတော်ကောင်းတရားနာကြားခြင်းသို့ ဓမ္မဒေသနာသူတော်ကောင်းတရားဟောကြားခြင်းဓမ္မဒေသနာသူတော်ကောင်းတရားဟောကြားခြင်း ဒိဋ္ဌိစုကာမအယူဝါဒဖြောက်မှအောင်ပြုခြင်းဒိဋ္ဌိစုကာမအယူဝါဒဖြောက်မှအောင်ပြုခြင်း စေလားစေပါဘူး။ကဲဒါဖြင့်ပြန်ဆို ဒီပုံညကရိယာဝတ္ထု10ပါးတဲ့ကဒီကနေ့ဘယ်နှပါးပြုတော့ဟမ်အကုန်လုံးလားသိကြရဲ့လားအဲဒါနပြုလားဘာလှူတော့ မှမလှူပဲနဲ့လှူတယ်လို့ပြောဒါနာအပဖြစ်နေလိမ့်မယ်မကင်စောမှာလှူတော့ဒီနေ့အဲအဲအော်တရားလုံးလှူမှာအော်ညနေကြတော့အေးဒီလိုဆိုရင်ရတယ်ဆယ်လုပ်တယ်တော့မနေစေနဲ့အဲအဲဟုတ်ပြီဘုန်းကြီးတို့ ဝေယဝဆယောဂီတွေကျောင်းသားတွေကိုယနေ့ညနေ6နာရီခွဲမှာစံကြောင်းအောင်ဖျားဝတ်တက်ကြတာဖျားဝတ်တက်တရားစာရွတ်ရွတ်ပြီးတော့တရားထိုင်ကြတယ်အတရားထိုင်ပြီးတော့တရားလုံးမဝေးတာကိုအဲတခါတရံလဲမရှိတော့မဝေးရဘူးဒါမရှိတာရှိတာကများပါတယ်မနေ့ကတော့မဝေးရတော့ ဒေါခင်စောကဒီနေ့သရာပေါက်ပြီးသူက10ရက်စာတရားလုံးပြုမလို့ဒါကြောင့်ဒါနကုသိုလ်ပြုသည်နော်သီလကတော့ပြောစရာမလိုပါဘူးကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်ခြင်းဘာဝနာရောလုပ်လုပ်ကြလားဘာဝနာဆိုတာဘာတော့ อืมဖြူစင်သောစိတ်များဖြစ်ပွားအောင်လေ့ကျင့်ပွားများအာထုတ်ခြင်းဟုတ်ကဲ့လားစိတ်မဖြူစင်မှုဆိုတာကိလေသာရှိနေလို့မဟုတ်လားဖြူစင်တယ်ဆိုတာကိလေသာငြိမ့်နေလို့ဟုတ်တယ်မဟုတ်လားဘာဝနာဆိုတာကိလေသာငြိမ့်အောင်အာထုတ်တာမဟုတ်လား အဲတော့ဖြူစင်သောစိတ်များ ဖြစ်ပွားအောင်လေ့ကျင့်ပွားများအထုတ်ခြင်းမောနာအထုတ်ခြင်းကြောင့်ဘာအကျိုးရကိလေသာငြိမ်ဆင်းရဲငြိမ်ခြင်းအကျိုးရတာပေါ့မဟုတ်လား အပစာယနာယူသေးတိုက်သူကိုယူသေးခြင်းယူသေးတိုက်သူယူသေးတဲ့အတွက်ပါအကျိုးရရေဝုဒ္ဓမပစာယန္တိနရာဓမ္မတကောဝိတာ ဒိဋ္ဌေဝဓမ္မေပါတန္တာတံပရာယေစသုတ်ကတိနဲ့ရေကျင်သူတို့သည်ဘုဒ္ဓေကြီးသော ပုဂ္ဂိုလ်တို့ကိုအပဆာယံတိယူသေးကြကုန်၏တေထိုကြီးသောပုဂ္ဂိုလ်တို့ကိုအယိုသေးပြုကြသောပုဂ္ဂိုလ်တို့သည် ဒိဋ္ဌေဝဓမ္မေ ယခုမျက်မှောက်ဘဝ၌လဲပါတန်သာ လူအများချီးမွမ်းကြရကုန်၏တံပရာယေစတမလွန်ဘဝ၌လဲသုတ်ကတိန်ကောင်းရာသူဂတိဘဝတို့လာကြရကုန်၏တဲ့ဟောပါကျိုးရိယာဒီဘဝမှာလဲ သူများအချီးမွမ်းခံရတယ်တဲ့ယူသေးတဲ့သူယူသေးတဲ့ယူသေးတဲ့ပုဂ္ဂိုလ်ပဲတဲ့တော်တာပဲတဲ့နောက်တမလုံးဘဝမှာလည်းကောင်းရာဒုက္ခတိဘဝလာရ ရောက်ရတယ်တဲ့မြတ်စွာဘုရားတနေရာမှာတော့တိုက်ရိုက်ဟောခဲ့တယ်လေအဘိဝဒနာတိလိတ္တနေသံဥဒ္ဓပစာယိနော စတ္တာရောဓမ္မဝဒ္ဒန္တိ အာယုဝနောဒုက္ခံပလာနဲ့နေဆာအမြဲဝုဒ္ဓပါစာယိနောအသက်တိတ်ခါဂုံဝါကြီးသောသူတို့ကိုအယိုအသေးပြုလေရှိသောအဘိဝါဒနာတိလိတ်တရှိခိုးဥနှိမ်လေရှိသောရှိခိုးဥနှိမ်သောအလေးအထားရှိသောပုဂ္ဂိုလ်အား စတ္တာရောဓမ္မဝဋ္ဌံတိတရား၄ပါးတိုးပွားကုန်၏အာယုအသက်ရှည်တယ်တဲ့ဝဏ္ဏရုပ်ဆင်းအင်္ဂါတင့်တယ်တဲ့ဒုက္ခံကိုချမ်းသာစိတ်ချမ်းသာရှိတယ်တဲ့ဗလံခွန်အားကြီးပါကြီးမားတယ်တဲ့အဲ့ဒီအကျိုးတရား၄ပါးရတယ်တဲ့အသက်ရှည်ခြင်းရုပ်ဆင်းအင်္ဂါတင့်နေခြင်း ချမ်းသာများခြင်းခွန်အားပြည့်ဖြိုးခြင်းဒီအကျိုး၅ပါးဟာအပစာယနာပုညကရိယာဝတ္ထုပြုတဲ့ပုဂ္ဂိုလ်ရတာတဲ့ယူသေးတိုင်းသူကိုယူသေးတာကောင်းတာလားမကောင်းတာလားကြည်ပွားချမ်းသာကြောင်းလားဆုပ်ယုပ်ဆင်းရဲကြောင်းလားဒီလိုဆိုမင်္ဂလာပေါ့ ဘယ်လိုများဆိုတော့မင်္ဂလာကာရဝောစ တခုတည်းဆိုထုတ်ဆိုလို့ရှိရင်အလေးအမြတ်ပြုရခြင်းသည်လဲလို့အဲ့လိုဆိုရတယ်။နှစ်ခုသုံးခုဆိုရင်တော့၎င်း၎င်းလာရတယ်။အခုတခုတည်းဆိုမှလားလေးခုလုံးဆိုမှလား။တခုတည်းဆိုရင်တော့လဲပေါ့။မဟုတ်လား။ gain ပြန်ဆို။ ကိုမှုအလေးအမြတ်ပြုအပ်ခြင်းသည်လည်းပြုအပ်ခြင်းသည်လေစိတ်ကလည်းမနောကနှုတ်ကလည်းယိုသေးဝစီကယိုသေးကိုမှုကိုဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သော မင်္ဂလာပါပေတည်း ကောင်းမြတ်တဲ့အကျိုးကိုဆောင်တတ်တဲ့အတွက်ကြီးပွားချမ်းသာကြောင်းမင်္ဂလာပဲတဲ့ယုသေးတိုက်သူကိုယုသေးတာဘယ်လိုပုံကိုယ်တွေကိုယုသေးရတာလဲယရဏသုံးပြဆရာမိဘသီလစင်ကြယ်သက်ရွယ်ကြည်သူ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 ဖရာတရားတန်ခါယရဏသုံးပါဆရာသမားမိဘအတ္တသိခါကြီးတဲ့ပုဂ္ဂိုလ်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သီလသမารိပညာဂုံသိခါရှိတဲ့ပုဂ္ဂိုလ်စိတ်ထားဖြူစင်ဖြောက်မှတ်တဲ့သူတော်စင်များဟုတ်တယ်မဟုတ်လား အဲ့ဒါတွေယူသေးတိုက်တဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေကိုယူသေးပြီဆိုလို့ရှိရင်တော့အာယဝနာဒုက္ခဗလာအသက်ရှိခြင်းရုပ်ဆင်းအင်္ဂါတင်းနေခြင်းအစိုက်တဲ့ကောင်းကျိုးချမ်းသာရရတာမဟုတ်ချမြတ်စွာဘုရားမိန့်တဲ့အတိုင်းယူသေးတိုက်သူကိုယူသေးတဲ့ပုဂ္ဂိုလ်ကို လူအများကလည်းပဲချစ်ခင်ညချီးမွမ်းကြတယ်ဓမ္မလွန်ဘဝမှာလည်းကောင်းရာဒုက္ခရီရောက်မှသိကြတယ်တဲ့ ဒါဖြင့်အဲ့ဒါလို့ယူသေးတိုက်သူကိုယူသေးနိုင်အောင်ဘာလို့သလဲမိမိကိုယ်ကိုနှိမ်ချနိုင်မှုလိုတယ်ပေါ့မဟုတ်လားမိမိကိုယ်ကိုမနှိမ်ချနိုင်မှုဆိုလို့ရှိရင်ယူသေးပါမလားဒါဖြင့်မနှိမ်ချနိုင်မင်းနဲ့ကိုယ်ကိုယ်ကိုမန်တက်နေတဲ့သဘောတွေကဘယ်လိုအကြောင်းအရာတွေကြောင့်များမန်တက်နေကြတာရှိတော့ ဟမ်ပြီးတော့ယာဓုကြီးလို့လဲမှန်တက်တယ်ဟုတ်တယ်မဟုတ်လားဟိုတခါကြီးတယောက်လေဟိုလွန်ခဲ့တဲ့50နှစ်လောက်ကလိုင်ကူကြီးထဲမှာဘုန်းကြီးတွေပင့်ပြီးတော့ ဘုန်းကြီးတွေကိုသူကဩဝါဒပေးနေတာလေကိုတော်တို့တပည့်တော်ဘာမှားလို့တော့အဲ့ဒါရိုးရိုးသေးသေးပဲလျှောက်တာမကြောက်ရောက်လားအဲအခါလည်းပြောက်ကြီးတော့ပါအောင်မှာပါအဲ့ဒါဘုန်းကြီးသူစူးနေတာဟာ တပည့်တော်ဘာမှားလို့တော့ဘာမှားလို့တော့ ਨੇ အဲ့ဒါဘုန်းကြီးတွေသူစုနေဘာကြောင့်မတ်တဲ့လားအေးဟေးအဲ့ဒါပေါ့ဒါကြောင့်မလို့ကောင်းကျိုးချမ်းသာရသွားတယ်ဟမ်ရသွားတယ်မဟုတ်လားဟမ်ဘလို့ဖြစ်သွားနောက်ဆုံးကြတော့လူမသိသူမသိတရားလေးပို့ရမလို့ဖြစ်သွားတာဗျာ အဲ့ဒါနဲ့နောက်ကြတော့ဘဝဇာသိမ့်သွားရောအဲ့ဒါယူသေးတိုက်တူယူသေးလို့လားမယူသေးလို့လားမယူသေးလို့ယာဓုကုံမှန်ခမ်းပြီးတော့เนาะသတိထားเสียမကောင်းဘူးလားခဏတစ်ဖြုတ်မြင့်တာလေအဟုတ်ကြီးအောင်မေ့နေဖုတ်ခနဲ့ပြုတ်ကြသွားတဲ့ခါကျပြီးရောကြဖို့ကမလွယ်ဘူးလား လွယ်ပါတယ်ရှိတယ်မဲ့တဖုတ်ဖုတ်ပြုတ်ကြနေတာတွေလည်းရှိတယ်မဟုတ်လားနောက်လည်းမကြခင်ပြုတ်ကြအောင်မှလည်းရှိသေးတာပဲဒါကြောင့်ယာတုဂုံသိမ့်ပညာရှိနှင့်စီစိမ်ချွေရန်ဂုံရှိန်ခံ၍မောက်မမကြွကိုနှိမ့်ချလျက် ခြေချပဆိုးမြွေဆွဲကျိုးနှင့်ဂျူဂျူသောနွားပမာလာသို့ပြပြားစွာနေရခြင်းသည်လေဥတ္တမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလံကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ကိုကိုကိုနှိမ့်ချပြီးနေရတာအရသာရှိတယ်ဒီလိုမဟုတ်လား မွေများပပြင်းထောင်တဲ့အခါကျတော့လူကမရိုက်ချင်ဘူးလားအဲရိုက်ချင်တယ်ပပြင်းမထောင်မနဲ့သူဟာသူမြေကြီးမှာမြေကြီးခေါင်းလေးကပ်ပြီးရှောကနေသွားတဲ့မွေကြရိုက်ချင်သေးလားနေအဲ့ဒါပေါ့တဘာဝပဲနိဝါဒောစာယာဒုဂုံသိပညာရှိနှင့် စည်းစိမ်ချွေရန်ဂုံရှိန်ခံ၍မောက်မှမကြွကိုနှိမ့်ချလျက်ခြေချပစိုးမြွေဆွဲကြိုးနှင့်ကြိုကြိုသောနွားပမလာသို့ပြပြစွာနေရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ဟုတ်ကဲ့လား ဆိုသားမှာ ဒါတော့နိဝါဒရှိရင်ဂါရဝရှိတယ်နိဝါဒမရှိရင်ဂါရဝမရှိဘူးတဲ့ဂါရဝမရှိရင်ဆိုကြဆင်းရဲကြရတဲ့ဂါရဝရှိရင်ကောင်းကျိုးချမ်းသာရသည် အပစာယနာဟုတ်ကလားနောက်ဝေယဝိစ္စဝေယဝိစ္စဆောင်ရွက်တာကတော့ဘာကုသိုလ်ရတယ်ဆိုတာပြောနေစရာလူသေးလားမလိုပါဘူး ဒီမှာဝေယဝစယောဂီတွေဆိုလို့ရှိရင်အထုတ်နေတဲ့ယောဂီတွေက အမြဲတမ်းကျေးဇူးတင်နေတာမဟုတ်လားအေးသူတို့ကြောင့်တို့ချမ်းချမ်းသာသာနေအထုတ်ရတယ်ဘာမှတို့မလောက်ရမကန်ရပဲနဲ့လက်ဆေးစာပြီးတာနဲ့ထသွားအမှတ်ကလေးပါလေးလွတ်ပြီးတော့ဟုတ်လားအဲကျေးဇူးတင်စရာကောင်းတယ် ကျေးဇူးတင်ကြတယ်သိကြတယ်ဒါကြောင့်မလို့ပဲဟိုလှူကြတန်းကြတဲ့အခါကျတော့လဲဝေယဝဆတွေထည့်လှူကြတာသီလရှင်ကိုဘလောက်ဆွမ်းကြောင်းဝေယဝဆဘလို့အာမိဘဝေယဝဆဘလောက်မနေ့ကလားတမြန်နေ့ကလားမသိပါဘူးအလှတစ်ခုကကြောင်းသားဝေယဝိဆတောင်ပါလိုက်သေးဗျာဟုတ်တယ်အဲ့ဒီကြောင်းသားဝေယဝိဆကြမ်းကြမ်းတယ်အဲ့ဒီကြောင်းသားတွေမရှိရင်ဘုန်းကြီးတို့ ခြေတော်ကျိုးလက်ကျိုးပဲဘာဖြစ်လို့ကာမောင်မဲ့လူမရှိဘူးကာမောင်မဲ့လူမရှိဘူးဒါသူတို့ရှိနေတဲ့အတွက်ပဲကိစ္စရှိဆိုချက်ချင်းထားချက်ချင်းသွားလို့ကိစ္စပြီးသွားတယ်ဝေယဝိစ္စပဋိဒါနာကိုပြုတဲ့ကုသိုလ်ကို သူတော်ဘာအာအမျှပေးဝေတယ်ဝေသလားဒီနေ့ဝေတာပေါ့ပတ္တာနုမောရဏသူတော်ဘာပြုတဲ့ကုသိုလ်ကိုလည်းဝမ်းမြောက်နုမောသာရုခေါ်တယ်ခေါ်ရလားဒီနေ့ဘယ်သူပြုတဲ့ကုသိုလ်ကိုသာဓုခေါ်တော့ဩခက်လိုက်တာနော်အလှရှင်တွေပြုတဲ့ကုသိုလ်ကိုသာဓုခေါ်တာပေါ့မဟုတ်လားကဲ့ လူရှင်တွေပြုတဲ့ဒါနကုသိုလ်ကိုသာဓုခေါ်တယ်ဒေါ်ညွတ်မေတို့ဒေါ်စုစုဝင်းတို့ကိုအောင်ကြီးတို့ကိုအောင်ကြီးကဂျပန်ကနေလှမ်းပြီးတော့မွေးနေ့ကုသိုလ်ပြုတာဒါနကုသိုလ်တွေကုသိုလ်ပြုရတယ်ဆိုရင်ဘယ်ကုသိုလ်ပြုပြုပြောစရာကြီးနော်အမှန်ပါဗျာအမှန်ပြောစရာကောင်းတာပဲဒါနပြုလဲပြောစရာကောင်းတယ်သီလဆောက်တည်လဲပြောစရာကောင်းတယ်ဘာဝနာတရား သူလည်းဘုရားပြောစရာကောင်းတယ်တခြားမပြောနဲ့ဝေယဝစ္စလောက်ရတာကိုပါပဲပြောစရာကြီးအဲကုသိုလ်နဲ့ပြောပြီဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာသေကံနီးမှာတကယ်လို့အာငါတော့ဖြစ်မနေရတော့ဘူးသေရတော့မယ်လို့ဆိုရင် तू စိတ်ထဲမှာဘာတွေပေါ်လာမလဲဟာကုသိုလ်တွေပဲပေါ်လာမှာပေါ့အဲ့ဒီကုသိုလ်လေးတတိယရဲ့နဲ့များကွယ်လွန်းသွားပြီဆိုလို့ရှိရဲ့နော် တန်းလို့တန်းလို့ဟုတ်ကဲ့လားနိယတောသံဘောဓိပရာယနောတဲ့နိယတောတန်းလို့တဲ့ဘယ်တန်းနော်အထက်လာအောက်လာဘဝပေါင်းစုတောင်းအထုတွင်ကောင်းပြုကောင်းပြော ကောင်းသဘောနှင့်ကောင်းသောနှလုံးတစ်ဖြောင်သုံး၍ သလုံးစင်ဖြူထိုသည့်သူကငါမူကောင်းမှုအစွစုကိုစေပြုခဲ့မိရတော်ပြီဟုမိမိပြုမူတန့်စင်ဖြူ၍ပြည့်မြူမနှောဤသဘောကိုတွေးတော်မိတိုင်းပီတိလှိုင်းဖြင့်ရှက်တိုင်းရည်လီချမ်းမြေကြည်၍ဤဒီဘဝနောင်ဘဝနှင့်ဘဝဆက်ဆက်တန်တာဆက်ဝဲ စိတ်လက်ကြည်သာယုတ်လန်းဖြာ၍ချမ်းသာကောင်းညိုဒီရေတိုးသောဖွံ့ဖြိုးကြည်ကျယ်ပွင့်လန်းကြွယ်သည်ထဲဝယ်နတ္ထံသံဘုရိမဟုတ်ဘူးလားသေချာချာဖြည်းဖြည်းရွတ်ပြီးတော့စကလုံးတစ်လုံးစီရဲ့အဓိပ္ပာယ်စဉ်းစားကြည့်လေ ပို့ပြီးတော့အဓိပ္ပာယ်ပေါ်လို့တရားတော်ကိုပို့ကြည်ညိုရလေပေါ့ဟုတ်ကဲ့လား gain ဆိုသမ်းမှာ မှုပြုတဲ့လူကမိမိကောင်းမှုဆင်ញင်စဉ်းစားမိတိုင်းတွေးမိတိုင်းပီတိလှိုင်းတဲ့ရှက်တန်းရည်လီချမ်းမြေ့ကြည်ရတယ်တဲ့မကောင်းမှုတွေပြုတဲ့ပုဂ္ဂိုလ်ကြတော့မိမိပြုတဲ့မကောင်းမှုအကုသိုလ်တွေပြန်ပြီးမစဉ်းစားမိနိုင်ဘူးလားအဲဒါလို့စဉ်းစားမိပြီဆိုရင် စိတ်ထဲဘယ်လိုနေမလဲ ငါဖြင့်မကောင်းမှုအကုသိုလ်တွေပဲပြုခဲ့မိတယ်ဒီအကုသိုလ်တွေကငါ့ကိုဆိုးကျိုးဆင်းရဲကျိုးပွေးမှာသေးကြတယ်မှားလိုက်လေခြင်းမှားလိုက်လေခြင်းနဲ့အဲ့ဒီအခါကျတော့မှ စိတ်ထဲမှာပူပန်သောကတွေရောက်မနေဘူးလားအဲ့ဒီစိတ်ပူပန်သောကရောက်ရင်းနဲ့များကွယ်လွန်းသွားရင်နော်ဖြောင်းလို့တန်းလို့ပေါ့ဘယ်ကိုလဲဟုတ်ကဲ့လား သတိထားဖို့မကောင်းဘူးလား။ကိုင်းဆိုသမ်းမှာ ဣဒသောစတိပိစ္ဆာသောစတိကတဘုံညောဥပယထသောစတိသောသောစတိသောဝိညတိဒိဋ္ဌဝါကာမကိလေထမတနောအဲ့ဒီဒေသနာတော်ကိုဘာသာပြန်ထားတာဟုတ်ကဲ့လားဣဒသောစတိပိစ္ဆာသောစတိကတဘုံညောအာ ကဏပါပောဥပယထသောစတိသောသောစတိသောဝိဟိညတိဒိဋ္ဌဝါကာမကိလေသာမတနော အခုနအထက်ကကောင်းမှုကုသိုလ်နဲ့ပျော်လို့ကောင်းမှုကုသိုလ်ပဲပြုခဲ့တဲ့ပုဂ္ဂိုလ်ကတော့ဣဒမောဒတိပစ္ဆမောဒတိကတပုညောဥပယထမောဒတိ သောမောတတိသောပမောတတိဒိဋ္ဌဝါကာမဝိသုဒ္ဓမတနောအဲ့ဒါဘာသာပြန်ထားတာမကောင်းဘူးလားဘာကောင်းတာတော့တရားကောင်းတာဟုတ်ကဲ့လားအဲ့ဒီအဲ့ဒီတရားတော်ကပါဠိစကားလုံးအနေနဲ့လဲကောင်းတာပဲဣဒမောတတိပစ္ဆမောတတိကတဘုံညောဥပယထာမောတတိ သောမောတတိသော ပမောတတိဒိဋ္ဌဝါကာမဝိသုဒ္ဓမတ္တနောဟိုကိုရဲ့73နှစ်သားတုန်းကတက်ရတဲ့တရားစာလေအဲ့ဒါအဲ့ဒီကလေးကအဲ့ဒီဟာတက်ပြီးကလေးကစိတ်ထဲမှာစိုးရဲနေတာသဘောကျတယ် အဲဒီဆောင်ပုဒ်ကလည်းအဲ့ဒီတုန်းကလည်းရေးတာပဲအဲ73နှစ်သားလောက်ရေးတာတော့မဟုတ်18နှစ်သားလောက်မှရေးတာဘဝတပေါင်းစုတောင်းအထုတွင်ကောင်းပြု ကောင်းပြော ကောင်းသဘောနှင့်ကောင်းပြုဆိုတာကာယကံကုသိုလ်ကောင်းပြောဆိုတာဝစီကံကုသိုလ်ကောင်းသဘောနှင့်ဆိုတာ မနောကံကုသိုလ်ကောင်းသဘောနှင့်ကောင်းသဘောနှလုံးတစ်ဖြောင်သုံး၍တစ်လုံးစင်ဖြူထိုသည့်သူကငါမူကောင်းမှုအစုစုကိုစီပြုခဲ့မိရတော်ပြီဟုမိမိပြုမူသန့်စင်ဖြူ၍ပြည့်မြူမနှောဤသဘောကိုတွေးတော်မိတိုင်းပီတိလှိုင်းဖြင့် ရှက်တိုင်းရည်လီချမ်းမြေကြည်၍ဤသည်ဘဝနောင်ဘဝနှင့်ဘဝဆက်ဆက်တန်သာဆက်တွင်စိတ်လက်ကြည်သာယုတ်လန်းဖြာ၍ချမ်းသာကောင်းညိုဒီရတိုးသို့ဖွံ့ဖြိုးကြည်ကျယ်ပွင့်လန်းကြွယ်သည်ထဲဝယ်နတ်ထံစံဗုဒိဖွံ့ဖြိုးမဟုတ်ဘူးနော်ဖွံ့ဖြိုး ဖာဥထုဝါဆွဲသေးရတဲ့အောက်မြစ်ဖွင့်ဖွင့်ဆိုလို့ရှိရင်တော့ဖာဥထုဝါဆွဲငတ်တာအောက်မြစ်ရလိမ့်မယ်ကိုကဖွင့်တာမဟုတ်ဘူးဖွင့်တာဟုတ်လားနော်ဒီတော့ကိုကုသိုလ်ပြုပြီးတော့ကိုကုသိုလ်ကို သူတစ်ပါးအမြပေးဝေရတာလည်းပဲကုသိုလ်တိုးတယ်ပြောရတယ်သူတစ်ပါးကုသိုလ်ပြုတာသိပြီးတော့ ဝမ်းမြောက်ဝမ်းသာသာဓုအနုမောဒနာခေါ်ရတာလေကုသိုလ်တို့သည်ပြောစရာကြီးပဲဒါကြောင့်မလို့ပတ္တိဒါနကုသိုလ်လည်းပြုရတယ်ပတ္တနုမောဒနာကုသိုလ်လည်းပြုရတယ်နားမလဲတဲ့လူတွေကတော့တချို့ကထင်ကြတယ်ဟေးအမျှဝေနေသာဓုခေါ်နေဆိုတာဒါအပို့တွေပါလို့ပို့လားမပို့ဘူး သာဓုခေါ်ရတာကိုစိတ်ထဲမှာလှိုက်လိုက်လှိုက်လိုက်နဲ့ဖြစ်လာတာမဟုတ်ဘူးလားထို့တူပဲကိုပြုတဲ့ကုသိုလ်အမြဝေရတာကိုလှိုက်လိုက်လှိုက်လိုက်နဲ့ဖြစ်ဘူးလားဖြစ်တယ်စိတ်လက်ကြည်သာယုတ်လန်းဖြာ၍ချမ်းသာကောင်းညိုဒီရေတိုးဆိုအဲ့လိုသွားတာပေါ့နောက်ပဋိဒါနပတ္တနုမောဒနာအဲဒီနေ့တော့ ဒေါ်ညွန့်မေတို့ဒေါ်စုစုဝင်းတို့ပြုတဲ့ကုသိုလ်တွေကမနှဲဘူးဆွမ်းရောကြောင်းရောမြေကြီးရောပစ္စည်းလေးပါးကရောစုံနေတာပါပဲအဲ့လိုစုံစုံလင်းလင်းကုသိုလ်တွေတာရုခေါ်ရလေပိုးပြီးတော့ဝမ်းသာစရာကောင်းလေပေါ့မဟုတ်လားဝမ်းသာဝမ်းသာစရာကောင်းတယ်ဆိုတာကအကြောင်းအမျိုးမျိုးလေ တကြောင်ကအေးသူတို့လှူနိုင်ကြပါပေတယ်လှူနိုင်ကြအောင်သူတို့မှရှိကြပါပေတယ်တော်လိုက်တာဟုတ်ဟုတ်လားအဲနောက်တစ်ကြောင်ကရှိတဲ့အတိုင်းလဲသူတို့ဒါနစေရနာတွေနဲ့လှူကြတန်းကြနိုင်ကြလှူကြတန်းကြတဲ့ဒါနစေရနာတွေနဲ့ပြည့်စုံကြတယ်ဒါကြောင့်မို့လို့လည်းပဲသာသနာတော်မှာလည်းမပြည့်စုံတာတွေပြည့်စုံကုန်ကြတယ်အဲ့လိုအကြောင်းကြောင်းတွေကြောင့်ဝမ်းသာရတာမဟုတ်လား ဒါကြောင့်ပတ္တိဒါနလည်းပြုရတယ်ပတ္တာနုမောဒနာလည်းပြုရတယ်ပတ္တိဒါနပြုတယ်ဆိုတာဘာတော့မိမိပြုတဲ့ကုသိုလ်ကိုအမျှဝေရတယ်ပတ္တာနုမောဒနာပြုတယ်ဆိုတာဟုတ်ကဲ့လားပတ္တိဒါနပတ္တာနုမောဒနာဒါဖြင့်အဲ့ဒီကုသိုလ်နှစ်ခုဒီနေ့ပြုရလား သိကြလားနောက်ဓမ္မသဝနာသူတော်ကောင်းတရားနာကြခြင်းနဲ့နာရဲ့လားဘယ်တော့ကနာဟုတ်ကလားဒါသူတော်ကောင်းတရားလားဘာလို့သူတော်ကောင်းတရားလို့ပြောနိုင်ဟမ်ကုသိုလ်တရားပွားကုသိုလ် ပွားစေတဲ့တရားဆိုလို့ရှိရင်သူတော်ကောင်းတရားမဟုတ်လားအကုသိုလ်ပွားစေတဲ့တရားဆိုရင်တော့မသူတော်တရားပေါ့ဟုတ်တယ်မဟုတ်လားအဲ့တော့အခုဒီတရားကကုသိုလ်ပွားစေသလားဘာကုသိုလ်တွေပွားတော့ဒါနပြုကျင်တဲ့ကုသိုလ်တွေလည်းပွားလာတယ်သီလဆောက်တည်ကျင်တဲ့ကုသိုလ်တွေလည်းပွားလာတယ်ဘာဝနာအားထုတ်ခြင်းနဲ့ ကုသိုလ်တွေလည်းပွားလာတယ်ဒါကြောင့်မလို့ဒီတရားဟာသူတော်ကောင်းတရားမသေးကြဘူးလားသတ္တမဒါဖြင့်မတော်တဆညညများဟို TV ဖွင့်ပြီလို့ရေဒီယိုဖွင့်ပြီလို့သွားပြီးကြားရတဲ့တရားတွေကြတော့မဖွင့်ဘူးလားဟုတ်လား မသိပါဘူးရောင်းပြီးမြဖွင့်မိတဲ့အခါဖွင့်မိမလားလို့ရောင်းကိုမဖွင့်မိဘူးပေါ့အာဒါကြောင့်လေဟိုတခါကြီးတယောက်က ပြောတာလေဟိုအမြင့်ကခုံဆင်းသွားတဲ့တခါကြီးတယောက်က ပြောတာလေအဲ့ဒါ TV ကတဲ့ဥတန်းရွှေတယောက်ပဲကြည်တာတဲ့တခြားလူကြည်တာမဟုတ်ဘူးတဲ့ဟိုခုံဆင်းသွားတဲ့တခါကြီးကပြောတာလေဘယ်သူလဲတော့ ဘုံကြီးတူလေဘိုလ်ချုပ်စော်ထွန်းလေသူပြောသွားတာ TV ကတဲ့ပြည်သူပြည်သားကကြည့်ကြတာမဟုတ်ဘူးတဲ့ဥသန်းရွှေတယောက်ပဲကြည့်တာတဲ့အဲပြည်သူပြည်သားကဘယ်အခါမှကြည့်တယ်လဲဆိုလို့ရှိရင်တရုတ်တိုင်းတို့ကြံချောင်းတို့အဲ့ခါကျမှကြည့်တာအဲ့လားသူကအဲ့လိုပြောသွားတယ်မလေးမှန်လိုက်တာနော်သူတို့ဝန်ကြီးတဲ့ဒီတယောက်ပဲမှန်တာပြောတယ် ဒီတရားဝေမှန်တယ်ပြောတာဒါကြောင့်မလို့မဖွင့်ဘူးဆိုတာယုံပါတယ်နော်ဖွင့်ရင်တော့ကုသိုလ်ပွားမလားကုသိုလ်မပွားရင်တော့အဲ့ဒီတရားသူတော်ကောင်းတရားလို့ခေါ်နိုင်မှာမလားဩဒီလောက်ပိုင်ပိုင်ခြားခြားသိတယ်ဆိုမနှဲတော့ဘူးနော်ဒါကြောင့်ဓမ္မသဝနာသူတော်ကောင်းတရားနာကြခြင်းတဲ့သူတော်ကောင်းတရားဆိုတာနာလို့ရှိရင် စိတ်တည်ငြိမ်ရတယ်အေးချမ်းရတယ်ဒီအကျိုးချက်ချင်းရရတာမဟုတ်လားကာလေနာဓမ္မသဝနံအတိပညာသရာတုဘွာအကျိုးများ၍ယုံမှားပယ်ရှင် ပြန်လွင်ကင်းလျက်ပူခြင်းထွေတွေငြိမ့်အေစေသည့်ဒေသနာတတရားမြတ်ကို လျောက်ပတ်သောခါယူသေးစွာဖြင့်တရာရှိသွားစိတ်ဝင်စားလျက်နာကြားရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏အဲ့ဒီထဲမှာတလုံးချင်းတလုံးချင်းစဉ်းစားကြည့်ပေါ့ ကာလေနာဓမ္မတဝနံအတိပညာသရာတိုးဘွားအတိပညာလည်းတိုးစေတယ်သရာတရားလည်းတိုးစေတယ်ဟုတ်ကဲ့လားအတိပညာသရာတိုးဘွားအကျိုးများ၍ယုံမှားပယ်ရှင်ပြန်လွင်ကင်းလျက် ပူခြင်းထွေထွေငြိမ့်အေစေသည်ဒေသနာတတရားမြတ်ကို အပူမှန်သမျှငြိမ့်အေစေတယ်လျောက်ပတ်သောခါယုသေးစွာဖြင့်တရာရှိသောစိတ်ဝင်စားလျက်နာကြရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလံကြည်ပွားချမ်းသာကြောင်းကောင်းမြတ်သော မင်္ဂလာပါပေ၏ဟုတ်ကဲ့လားဆိုစမ်းမှာ か ဒေသနာသတော်ကောင်းတရားနာကြားခြင်းဟုတ်ကဲ့လားမကြားဘူးညာတရားများနာကြားရပေသည်ကြားဘူးပြေးသာထတ်လို့နာသေချာရှင်းမေသည်ယုံမှားကင်းကွာယူဖြောင်းစွာစိတ်မှာကြည်လင်သည်တရားနာကအကျုံးအဝမုတ်ချရပေသည် ရတယ်မဟုတ်လားဟမ်မရဘူးလားဩကဲဒါပြင်ကဲဆိုမရနဲ့ချပေးလိုက်မနော်အတုတံသူနာသူတုတံပရိယောဓာပေတိကင်္ခာဝိနောဒေတိဒိဋ္ဌိံဥဇဂရောတိစိတ်တံပတာရေတိတဲ့မကြဘူးညာတရားများ နာကြရပေသည်မကြဘူးညာတရားများနာကြရပေသည် ကြာကြာဘူးပြေးတာထလို့နာသေချာရှင်းပေသည် ယုံမှားကင်กว่าယူဖြောင့်စွာစိတ်မာကြည်လင်သည်ယုံမှားကင်กว่าယူဖြောင့်စွာစိတ်မာကြည်လင်သည် တရားနာကတရားနာကကျိုးငါဝကျိုးငါဝမုတ်ချရပေသည်တရားနာကတရားနာကကျိုးငါဝကျိုးငါဝမုတ်ချရပေသည် ဒေသနာကုသိုလ်မကောင်းဘူးလားဓမ္မသနာကုသိုလ်ဓမ္မဒေသနာကုသိုလ်နှမျိုးတော့အဲဒါလို့တရားလဲနာတယ်တရားလဲဟောတယ်ဆိုတော့ဒိဋ္ဌိစုကာမအယူဝါဒဖြောင့်ပြီပေါ့။ gain အခုပိုးဖြောင့်မသွားဘူးလား။တန်လို့မြတ်စွာဘုရားရဲ့တရားမှတကယ်တရားစစ်တရားမှန်ချမ်းသာကိုမုတ်ချပေးတတ်တယ်အခုရောနောက်ပါ။ အခါမြွေချမ်းသာပေးတတ်တဲ့တရားဆိုတာစိတ်ထဲမှာပိုယုံကြည်သွားပိုဖြောင့်မသွားဘူးလားဖြောင့်သွားတယ်ကဲဒါဖြင့်ဒီကနေ့ပုံညကရိယာဝတ္ထု10ပါးတဲ့ကဘယ်နှစ်ပါးပြုတော့10ပါးလုံးပြုသည်ဟုတ်တယ်မလားသိကြတယ်နော်